ဧဖဲဩရစာခန်းကြီး၄အငယ်၁မှ30ခေါ်တော်မူခြင်းကျေးဇူးတော်ကိုတင်တို့သည်ခံရသည်နှင့်အထိုက်လျောက်ကျင့်ဆောင်မိအကြောင်းသခင်ဖျားအတွက်ကြောင့်အကျဉ်းခံရသောငါသည်တင်တို့ကိုတိုက်တွန်းနှိုးဆော်ပါ၏အရာရာ၌စိတ်နှိမ်ချခြင်းနူးညံ့သိမ်မွေ့ခြင်းစိတ်ရှည်ခြင်းနှင့်ပြည့်စုံသဖြင့်မေတ္တာစိတ်နှင့်တယောက်ကိုတယောက်တီးခံခြင်းရှိကြ၍အသင့်အင့်ပေါင်းဖော်ခြင်းအဖွဲ့အစည်းအဖျင် သင်တို့သည်အချင်းချင်းစိတ်တဘောမချမ်းမနာတလုံးတဝတည်းဖြစ်အံ့သောငါကြိုးစားအားထုတ်ကြလော့သင်တို့ကိုခေါ်တော်မူခြင်းနှင့်ဆက်ဆိုင်သော မျှော်လင့်ခြင်းတပါးတည်းသို့ခေါ်သွင်းတော်မူသည်နှင့်အညီကိုတကိုဝိညာဉ်တဝိညာဉ်ဒီရှိ၏သခင်တပါယုံကြည်ခြင်းတပါဗတ္တိဇံတပါခတ်သိမ်းသောငါတို့၏အဖဖြစ်သောဘုရားသခင်တဆူဒီရှိတော်မူ၏ထိုဘုရားသခင်သည်ခတ်သိမ်းသောငါတို့၏အပေါ်မှာ ရှိတော်မူ၏ခတ်သိမ်းသောငါတို့ကိုနှံ့ပြတော်မူ၏ခတ်သိမ်းသောငါတို့၏အထဲ၌လည်းရှိတော်မူ၏သို့တော်လည်းခရစ်တော်သည်ဆုပေးတော်မူသည့်အတိုင်းငါတို့သည်ကျေးဇူးတော်ကိုအတီးတီးကိုစီခံရကြပြီထိုတို့နှင့်ညီကျမ်းစာ၌လာသည်ကားမြင့်သောအရတ်တို့တက်ကြွတော်မူသည်ဖြင့်များစွာသော သူတို့ကိုဖန်သွာတော်မူ၍လူတို့အားဆုလတ်များကို ပေးသနာတော်မူသည်ဟုလာသည်တက်ကြွတော်မူသည်ဟုဆိုသောအဆတ်စွာ မြေကြီးအောက်ရက်သို့ဆင်းသက်တော်မူကြောင်းကိုရည်မှတ်၍ဆိုသည်မဟုတ်လောဆင်းသက်တော်မူသောသူသည် အခြားသောသူမဟုတ် အလုံးစုံတို့ကိုပြည့်စုံစေခြင်းငှာခတ်သိမ်းသော ကောင်းကင်တို့၏အထုကိုလွန်၍တက်ကြွတော်မူသောသူဖြစ်သည်အငယ်7မှ16ခရစ်တော်ဤကိုယ်တော်ကိုတိဆောက်၍ဓမ္မဆရာ၏အမှုကိုပြုတတ်မိအကြောင်းတန်ရှင်းသူတို့ကို ပြင်ဆင်ခြင်းအလို့ငှာ ထိုသခင်သည်လူအချို့တို့ကိုတမန်တော်အရာ၌၎င်း၊အချို့တို့ကိုပရောဖက်အရာ၌၎င်း၊အချို့တို့ကို သာသနာပြုအရာ၌၎င်း၊အချို့တို့ကိုသင်းအုပ်အရာ၊ဆရာအရာ၌၎င်းခန့်ထားတော်မူ၏။ငါတို့ရှိသမျှသည်ယုံကြည်ခြင်းသို့၎င်း၊ဘုရားသခင်၏သားတော်ကိုသိကျွမ်းခြင်းသို့၎င်း၊တညီတညွတ်တည်းရောက်၍ခရစ်တော်၏ပြည့်စုံခြင်းပမာဏအရပ်တည်းဟူသောကြီးရင့်သောလူ၏အဖြစ်သို့ ရောက်ကြသည့်တိုင်အောင်ဖြစ်သည် အကြောင်းမူကားသူတစ်ပါးတို့သည် လူပရိယေနှင့်အပြစ်သွေးဆောင်ခြင်းငှာလှည့်ပြားပြောဆိုသည်ဖြင့်ငါတို့သည်နောက်တဖန်ခတ်သိမ်းသောဩဝါဒလေတက်၍ဖရိုဖဲလွန်တော်သောသူငယ်မဖြစ်ဖဲလျက်မေတ္တာစိတ်နှင့်တမာတရားကို ဟောပြောသည်ဖြင့်ဥကောင်းသည်ဟုသောခရစ်တော်မှာအရာရာတို့၌ကြီးပွားကြမည်အကြောင်းသည်ထိုဥကောင်းမှအစစ်အပိုင်းများတို့သည်အားဖြစ်သည်ဖြင့်တကိုယ်လုံးသည်စိစက်ထုံးဖွဲ့လျက် အသီးသီးအင်္ဂါများကိုငန်းကိုတာအတိုင်းပြုပြင်သည်နှင့်အညီမိမိကိုယ်ကိုမေတ္တာ၌တည်ဆောက်ခြင်းကကြီးပွားစေတတ်၏အငယ်၁၉မှ32ထိုကြောင့်ကျွင်းသောတပားအမျိုးသားတို့သည်လျက်ပေါ်သောစိတ်နှင့်ကျင့်သည့်ဤသူတင်တို့သည်နောက်တဖန်မကျင့်မီအကြောင်းသခင်ဖျားအခွင့်နှင့်ငါမှားလိုက်၏ထိုသူတို့သည်ဉာဏ်လင်းကွယ်သည်ဖြစ်၍စိတ်နှလုံးမိုက်သောအဖြစ် အလင်းမသိသောကြောင့်ဘုရားသခင်အသက်နှင့်ကွာရှင်းလျက်ရှိကြ၏ထိုသူတို့သည်ရှက်ကြောက်ခြင်းမရှိတတ်မဲ့ခြင်းအလွန်ပြင်းသည်နှင့်ညဉ့်ညူးသောအကျင့်မျိုးမျိုးကိုစ조사၍ကျင့်လိုသောငါမိမိတို့ကိုကိလေသာလက်သို့အလိုက်ကြ၏မှန်သောဖြောင့်မတ်ခြင်းတန်ရှင်းခြင်းပါရမီအားဖြင့်ဘုရားသခင်နှင့်အတူအမျှဖန်ဆင်းသောလူတစ်ကိုယူတင်ဝတ်ဆောင်မိအကြောင်းခရစ်တော်၏စကားကိုကြားနာရသည်ဖြစ်၍ယေရှု၌ တမာတရားရှိသည်နှင့်အညီထိုသခင်ထံ၌နီးခံကြပြီတည်းထိုကြောင့်မှုသာစကားကိုပယ်ရှား၍မှန်သောစကားကိုသာ အချင်းချင်းတယောက်နှင့်တယောက်ပြောကြလော့အကြောင်းမူကားငါတို့သည်အချင်းချင်းအင်္ဂါချင်းဖြစ်ကြ၏အမျက်ထွက်ရာတွင်အပြစ်မရှိစေနှင့် အမျက်မပြေပဲနေမဝင်စေနှင့် မာနကို အခွင့်မပေးကြနှင့်ခိုးတတ်သောသူသည် နောက်တဖန်မခိုးဘဲဆင်းရဲသောသူအားပေးကမ်းဝေငှ ရန်ရှိစေခြင်းငှာမိမိလက်နှင့်ကောင်းသောအလုပ်ကိုလှုပ်ဆောင်အားထုတ်စေညဉ့်ညူးသောစကားတခုကိုမျှတင်တို့နှုတ်ထဲကမထွက်စေဘဲကြားနာသောသူ၏အကျိုးကို ပြုစုစေခြင်းငှာတိဆောက်เสียဖို့ကောင်းသောစကားကိုသာ သုံးဆောင်ကြလော့ရွေးနှုတ်ခြင်းနေ့ရက်တိုင်အောင်တင်တို့ကိုတစိ့ခတ်တော်မူသောဘုရားသခင်၏တန်ရှင်သောဝိညာဉ်တော်ကိုစိတ်မနာစေကြနှင့်ခတ်သိမ်းသောစိတ်တူခြင်း စိတ်ဆိုးခြင်းအမျက်ထွက်ခြင်းအော်ဟစ်ငုံငေါ်ခြင်းသူအထရေပြက်အောင်ပြောဆိုခြင်းတို့ကို၎င်းခတ်သိမ်းသော မနာလိုခြင်းကို၎င်းတင်တို့မှပယ်ရှားကြလော့အချင်းချင်းကျေးဇူးပြုခြင်းတနာဆုံမဲ့ခြင်းဘုရားသခင်သည်ခရစ်တော်ကြောင့်တင်တို့၏အပြစ်ကိုလွတ်တော်မူတကယ်သို့အချင်းချင်းအပြစ်လွတ်ခြင်းရှိကြလော့